သာသနာတော်တက္ကရာ2559ခုနှစ်လူတော်ဝဟာကောဇာတက္ကရာ1385ခုနှစ်နေုံလပြည့်ကျော်14ရက်ခရစ်နှစ်2013ဇူလိုင်လ9ရက်တနင်္ဂနွေနေ့ယနေ့အမေရိကန်နိုင်ငံ ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျမ်းတိုက်တော်ကြီးအတွင်မှာခုနှစ်ရက်မဟာတတိပဋ္ဌာန်ဝိပဿနာအချိန်ပြည့်တရားစခန်းပွဲဤတရားစခန်းပွဲကြီးဖြစ်မြောက်ဖို့အတွက်ဓမ္မဒါနအမတဒါန လူတိုင်းကြတဲ့ကုသိုလ်ရှင်များကတော့ဒေါ်မော်လီမိသားစုနဲ့ဝထုမောင်ဒေါ်အေးလီမိသားစုများရဲ့ဓမ္မဒါနအလူပွဲမှာဘုန်းကြီးနေရာဖြင့်ဓမ္မဒါနတရားလူပေးလူမှာကတော့ဒီနေ့ဓမ္မုတ်ဒေတာတရားတော်ဗာတရားတော်လေဓမ္မုတ်ဒေတာဓမ္မဥဒေတာ ဓမ္မဆိုတာတရားဥဒေတာဆိုတာအကျဉ်းတရားအကျဉ်းချုပ်လေးကိုဟောကြားတဲ့ဒေသနာဖြစ်ပါဒီတရားအကျဉ်းချုပ်လေးပဲမယ်လို့လည်းပဲမြတ်စွာဘုရားဟောကြားလိုက်တယ်ဆိုရင်ပဲဒီတရားဓမ္မကိုနာကြားပြီးတော့တရားအသိဉာဏ်တူတွေရသွားတဲ့ပုဂ္ဂိုလ်တွေများတရားတန်ဝေကတွေဖြစ်သွားတဲ့ပုဂ္ဂိုလ်တွေများဘုန်းကြီးတို့နာနေပိုင်းအချိန်မှာတော့ လုပ်ငန်းစဉ်တရားတွေကိုဘုန်းကြီးဟောကြားပေးမှာပါဘုန်းကြီးတို့ယောဂီများ အလုပ်လုပ်ဖို့လာကြတာဘာလုပ်ဖို့လာကြတာလဲအလုပ်လုပ်ဖို့ဘာအလုပ်လဲဆိုရင်တရားအလုပ်တရားအလုပ်လုပ်ဖို့လာတရားလုပ်လုပ်ဖို့လာရင်တရားလုပ်ငန်းကိုလုပ်တတ်ဖို့အရေးကြီးတယ် အဲ့ဒီတရား လုပ်ငန်းစဉ်လေးကိုမိမိကနားလေသဘောပေါက်နေပြီဆိုရင်အလုပ်လုပ်ရခရီးတွင်တယ်။ဘုန်းကြီးတို့ခရီးသွားတဲ့ပုဂ္ဂိုလ်ကလမ်းမကျွမ်းကျင်လို့ရှိရင်ခရီးတွင်မှာမလားမတွင်ဘူးလမ်းကျွမ်းကျင်တဲ့ပုဂ္ဂိုလ်ကတော့ခရီးတွင်တယ်။တရားလုပ်ငန်းမှာလည်းပဲလုပ်ငန်းစဉ်ကို နားလေသဘောပေါက်နေပြီ။ အာထုံနည်းတွေရှုမှတ်နည်းတွေကိုကိုနားလေသဘောပေါက်နေပြီဆိုရင်ဒီတရားလုံငန်းမြန်မြန်ကြီးပြင်းမြောက်အောင်ဘုန်းကြီးတို့အလိုလုံနိုင်တယ်ဒါကြောင့်မို့နန္ဒပိုင်းချိန်မှာတော့ဖြင့်ယောဂီများကို လုံငန်းစဉ်တရားဟောကြားပေးမယ်ယခုလိုညနေပိုင်းချိန်မှာတော့ဖြင့်အားပေးတဲ့တရားတိုက်တွန်းတဲ့တရားတတိပေးတဲ့တရား တံဝေကဉာဏ်လေးတွေဖြစ်အောင်အဲ့ဒီလိုအာဘိတရားလေးတွေတိုက်တွန်းတရားလေးတွေကိုဘုန်းကြီးတို့ညနေပိုင်းအချိန်ကြာရင်တော့ဟောကြားပေးမှာဖြစ်ပါဘုန်းကြီးတို့ရန်ကုန်ရိပ်သာမှာဆိုတာကတော့နေ့စဉ်တရားအထုံနေကြတဲ့ယောဂီတွေဟာလည်းပဲယာနဲ့ချီပြီးတော့ရှိနေကြတော့ တနေ့မှာဘုန်းကြီးတို့တစ်ချိန်ပဲတရားဟောပြပါတယ်အထူးအဖြင့်တော့ရောက်စယောဂီတွေများနေလုပ်ငန်းစဉ်တရားကိုများများဟောပြပါတယ်ရရှိယောဂီတွေများနေပြီဆိုရင်ကတော့သူ့အတွေ့ဉာဏ်နေပို့ပြီးတော့မြင့်တယ်လောက်အားပေးတဲ့တရားတွေတိုက်တွန်းတဲ့တရားတွေ အဲ့ဒီလိုတရားမျိုးတွေနဲ့ယောဂီရဲ့အနေအထားကိုကြည့်ပြီးတော့ဟောကြားပေးသွားရပါတယ်အခုကတော့ရက်ကလည်းရက်တူတူလေးဖြစ်ပြန်တော့မနေ့ပိုင်းလေးမှာတော့လုပ်ငန်းစဉ်တရားကိုဟောပေးမယ်ညနေပိုင်းမှာတော့ဖြင့်အခုလိုရက်တူတူလေးကိုမိမိတို့ပေါ်ပေါ်တန်တန်အမထုဖဲနဲ့ ကြိုးကြိုးစားစားအားထုတ်သွားမယ်ဆိုရင်ဒီရဲ့တူလေးအတွင်း၌ကိုပဲတရားအသိဉာဏ်နေပေါင်းရောက်သွားနိုင်ပါတယ်။ကောင်းကောင်းကြီးဖြစ်ပြဉာဏ်နေကောင်းကောင်းပေါ်သွားနိုင်ပါတယ်။ပါရမီတို့ရှိတဲ့ပုဂ္ဂိုလ်ဆိုရင်ပဲဆင်းရဲလွတ်နိုင်လောက်တဲ့ဉာဏ်စင်တန်းနေရသွားနိုင်ပါတယ်။ဒီတဲ့ပါရမီတွေပြည့်စုံတဲ့ပုဂ္ဂိုလ်ဆိုရင်ကတော့ခန္ဓာဆင်းရဲတန္တရာဆင်းရဲတွေကလွတ်မြောက်နိုင်တဲ့ ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာတရားရသွားနိုင်မှာဒါကြောင့်ဘုန်းကြီးတို့ယောဂီများရက်တူလေးအားထုတ်ရတယ်ဆိုပေမဲ့ဘောဘောတန်တန်လေးအာမထုတ်ဖဲနဲ့တကယ်စိတ်ပါလက်ပါတရားပေါ်မှာအာယုန်လေးစိုက်ပြီးတော့ကြိုးစားအားထုတ်သွားမယ်ဆိုရင်ဒီရက်ပိုင်းလေးအတွင်းမှာကိုပဲမိမိအတွက် တရားစခန်းဝင်ရာကျိုးနှက်သွားပါလိမ့်မယ်ဓမ္မပီတိတွေကိုယ်တိုင်ကိုယ်ကြခံစားရပါလိမ့်မယ်ဓမ္မရတ္တတရားရဲ့အရာသာကိုကိုယ်တိုင် တွေ့သိသွားပါလိမ့်မယ်အဲ့ဒီလိုတွေ့သိအောင်လေဘုန်းကြီးတို့ဒီတရားတွေကိုပြပေးมาဖြစ်ပါတယ်ဒါကြောင့်ဒီကနေ့ဟောကြားမယ့်တရားကတော့ဓမ္မုတ်ဒေတတရားတော်ဗာတရားတော် ਨੇ ဒီတရားတော်ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကုရုတိုင်ထုံလားကုဋ္ဌိကဏီကုံရွာကြီးကိုဓမ္မဒေသစာယီခရီးကြွချီတဲ့အချိန်မြတ်စွာဘုရားဟောတာဓမ္မဒေသစာယီခရင်ဘုရားရှင်ကိုရောမြတ်ကြီးဟာတရင်ဝါလာကျွတ်ပြီးဆိုရင်တာဝတိမြို့ကနေပြီးတော့ဇေတဝန်ကျောင်းတော်ကြီးကနေပြီးတော့အဲ့ဒီမြို့ရွာပြည်နယ်အသီးသီးကိုမြတ်စွာဘုရားကြွတော်မူပါ အဲ့ဒီမှာအခုကုရုတန်ထုံလကုတိကဏီကုံးရွာကြီးရောက်တဲ့အခါကျတော့ညနေပိုင်းညနေချမ်းအချိန်ပေါ့လေအဲ့ဒီအချိန်မှာထုံလကုတိကရွာသူရွာသားတွေနေသူနေသားတွေပန်းရည်ချမ်းစီမီကင်ပြီးတော့ဘုရားရှင်ကိုရောမြတ်ကြီးတရင်300ဖြစ်တဲ့နေရာဌာနသွားကြအဲ့ဒီလိုပန်းရည်ချမ်းစီမီစသည်ဖြင့် ကိုစီကိုငါဂင်ပြီးတော့သွားကြတာကိုအဲ့ဒီထုံလကုတိကရွာကြီးရဲ့ချမ်းသာကြွယ်ဝတဲ့တထေးကြီးရဲ့သားဖြစ်တဲ့ရထပါဏာဆိုတဲ့တထေးသားလေးမြင်တဲ့အခါပြင်းပြသွားကြပါလိမ့်မလဲလူတွေသွားလိုက်ကြတာမိမိနေပဲသိကျင်စိတ်နဲ့အဲ့ဒီပရိသတ်နောက်ကနေပြီးတော့မရောက်မလဲလိုက်သွားအဲ့ဒီအချိန်မှာ ဘုရားရှင်ရဲ့တရားပွဲကြီးကြုံတွေ့ရတယ်ဘယ်သူတရားပွဲလဲအဲ့ဒီတရားပွဲမှာမြတ်စွာဘုရားအခုဘုန်းကြီးတို့ယောဂီများကိုဟောကြားပေးမယ်တရားအကျဉ်းချုပ်လေးမြတ်စွာဘုရားဟောပေးတယ်ဥပနိယတိလောကောအတုဝအတ္တနောလောကောအနဘိတရောအတကောလောကောတဗ္ဗံပဟာယခမနိယဥနောလောကော အတိတောတဏ္ဍာတော ဒီတရားလေးပဲဒီအချင်းချုပ်လေးပဲမြတ်စွာဘုရားဟောတာဥပနိယတိလောကော အတုဟော အတ္တနောလောကောအနဘိတရောအတကောလောကောတဗ္ဗပဟယကမနိယဥနောလောကောအတိတောတဏဓာတော လောကောဟောဒီလောကမှာရှိနေကြတဲ့အလုံးသောလူအပေါင်းတို့သည် ဥပနိယတိအိုခြင်းနာခြင်းသိခြင်းတို့အစဉ်စဉ်ပို့ဆောင်တတ်ပါပေ၏ အတူဝမခိုင်မြဲမတည်တတ်မှာပေတကားလောကဟောဒီလောကမှာရှိနေကြတဲ့အလုံးတော်လူအပေါင်းသည်အတ္တနောစောင့်ရှောက်သူမှကင်း၏အနဘေတရော ကိုယ်ွယ်အားထားရမရှိပါတကားလောကဟောဒီလောကမှာရှိနေကြတဲ့အလုံးတော်လူအပေါင်းသည် အတကောမိမိကိုယ်ပိုင်ဥစ္စာမရှိပါရကားတပံလုံးစုံသောဥစ္စာစုကိုပဟာယပယ်စွန့်၍ခမဏီယံဘဝတပါသို့ ပြောင်းသွားရမှာကြီးပါရကားလောကဟောဒီလောကမှာရှိနေကြတဲ့အာလုံးသောလူအပေါင်းသည်ဥနောရုပ်လျော့၍သာနေ၏ အဋိတောရောင်ရဲတိမရှိတဏဓာသောတဏဤဂျုံကြီးပါတကားဘုရားရှင်ကိုရောမြတ်ကြီးကထုံလာကုဋိကမြို့သူမြို့သားနေသူနေသားတွေကိုဒီဓမ္မုတ်ဒေသဆိုတဲ့တရားအကျဉ်းချုပ်၄မျိုးကိုမြတ်စွာဘုရားဟောတော်မူတယ်။အဲဒီအချိန်မှာပြိဿရဲ့နောက်အစွန်ဖျားကနေပြီးတော့နာကြားနေတဲ့အဲ့ဒီရထဗန္လဆိုတဲ့တထေသားလေး နာကြားရတဲ့အခါမှာသူတံဝေကဉာဏ်ဤဖြစ်တယ်တရားအထုတ်ရမှာတံဝေကဉာဏ်လိုသလားမလိုဘူးလားဒီတိုင်းသူများအထုတ်သွားလို့ကိုလည်းပဲတရားအထုတ်လိုက်တာဘယ်ဆရာတော်တရားစခန်းလာဖွင့်လို့ငါတို့လည်းပဲအဲ့ဒီဆရာတော်ဖူးဖူးအောင်နာဘူးအောင်လိုက်အောင်မယ်ဒီလိုမဟုတ်ဘူး တကယ်တရားအထုတ်တော့မယ်ဆိုရင်တံဝေကညံပါတဲ့ပုဂ္ဂိုလ်ဟာတရားမြန်မြန်ကြီးမတွေ့ဘူးလားမြန်မြန်တွေ့တယ်ဒါကြောင့်မို့တံဝေကညံနဲ့အထုတ်ပြီဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာအသက်နဲ့ခန္ဓာကိုယ်ကိုညာသေးရလားဘဝတုဒ္ဒဖြစ်နေလိုက်တဲ့ပုဂ္ဂိုလ်နာမည်ကြီးတဲ့ဆရာတော်ကြီးကြွလို့လိုက်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေအနေနဲ့ကတော့ ရည်ရွယ်ချက်ကိုကပဲတရားပေါ်မှာတကယ်ကိုလိုချင်တဲ့စိတ်ဆန္ဒနဲ့လိုက်တာမှမဟုတ်ပဲဒီဆရာတော်ကမြန်မာနိုင်ငံမှာအင်မတန်နာမည်ကြီးတဲ့ပုဂ္ဂိုလ်ပဲဒီဆရာတော်ကအင်မတန်အဟောပြောကောင်းတဲ့ပုဂ္ဂိုလ်ပဲစသည်ဖြင့်အဲ့ဒီကြော်ကြားမှုနောက်လိုက်တာဆိုတော့ရည်ရွယ်ချက်ကရောမှန်ရလားမှန်ပါဘူးမမှန်ဘူးတကယ်တန်ဝေကညံနဲ့ တရားအလုပ်လုပ်ပြီဆိုတဲ့ပုဂ္ဂိုလ်ကြတော့အသက်နဲ့ခန္ဓာကိုယ်ကိုဘာမှမညာတော့တရားရရေးအတွက်ဒီနေရာတွင်ပဲမိမိခန္ဓာကိုယ်ကြီးပျက်စီးရင်ပျက်စီးပြီစီဒီနေရာမှာပဲဘုံကနေလဲပြီးတော့သိခြင်းသိပလိစီငါတရားမရမချင်းတရားမတရားမတွေ့မချင်းငါကြိုးစားမယ်အဲ့လိုဇွဲနဲ့ကြိုးစားတာဒါကြောင့် အခုဒီမှာလေးပဲရတ္ထပါဠိတထေတာလေးဟာမြတ်စွာဘုရား ဟောတဲ့တရားကို သူသဘောပေါက်နားလည်ပြီးတော့တဝေကဉာဏ်นี่ဖြစ်တာတရားကိုနားမလည်ဘူးသဘောမပေါက်ဘူးဆိုရင်လည်းပဲတဝေကဉာဏ်ပေါ်ပါမလားမပေါ်နိုင်ခုမြတ်စွာဘုရားဟောတဲ့တရားကိုသူသဘောပေါက်သဘောပေါက်ပြီးတဝေကဉာဏ်นี่ဖြစ်ပြီးတော့လူပေါင်းလူလောကမှာနေပြီးတော့ဒီတရားတွေအားထုတ်လို့ရှိရင် လိဘောဓာတွေများတယ်။ဒါရေးသမီးရေးစီးပွားရေးလူမှုရေးကိစ္စတွေများတယ်ဒါကြောင့်သာသနာတော်ဝင်ရောက်ပြီးတော့ငါယဟန်ပြုမှာပဲဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားတရားပွဲပြီးတဲ့အခါမြတ်စွာဘုရားထံမှာယဟန်ပြုဖို့ခွင့်တောင်းတာအဲ့ဒီအချိန်မှာမြတ်စွာဘုရားကတင့်မှာပန်ကြားရမယ့်ပုဂ္ဂိုလ်ခွင့်တောင်းရမယ့်ပုဂ္ဂိုလ်ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့ခွင့်ပြုချက်ရမှငါဘုရားသာသနာမှာခွင့်ပြုတယ်ဆိုတော့ မိဘနှစ်ပါးလည်းရှိတယ်သူ့မှာဇနီးတွေလည်းရှိတယ်အဲ့လိုဆိုတော့ခွင့်ပန်ရအောင်မှဆိုတော့အိမ်ပြန်အိမ်ပြန်ပြီးတော့ခွင့်ပန်မိဘများလည်းခွင့်မပြုဘူးသားလေးတယောက်တည်းနောက်သူ့မှာလည်းပဲငငယ်ရွယ်နဲ့အိမ်အောင်ရသားတွေပြချပေးထားတာဖြစ်တဲ့အတွက်ကြောင့်မို့သားဇနီးမယားတွေကလည်းများစွာရှိဇနီးမယားတွေခွင့်တောင်းတော့လည်းဘယ်သူမှခွင့်မပြုဘူးဆိုတော့သူခက်နေအဲ့ဒါနဲ့ဒီခက်ခဲကို သူ့ဘက်ကနေပြီးတော့အောင်မြင်အောင် အများကြီးတွန်းလှန်ပြီးတော့စာအစာငတ်ရေငတ်ခံပြီးတော့ဆန္ဒပြပြီးတော့ကြိုးစားပြီးတော့ရဟန်းပြုဖို့ရအတွက်ကြိုးစားခဲ့ရနောက်ဆုံးမိဘများ ခွင့်ပြုခြင်းရရတဲ့အခါကျတော့မှအဲ့ဒီမှာတပိပရိခရာလှူခံပြီးတဲ့အခါကျတော့မြတ်စွာဘုရားထံသွားပြီးတော့ခွင့်ပြုခြင်းရခဲ့ပြီဆိုတဲ့အကြောင်းလျှောက်တော့မှမြတ်စွာဘုရားရဟန်းပြုပြီးအဲ့ဒီထုံလကုတ္တိကနေကုန်းရွာကြီးမှာ15ရက်တိုင်တိုင်မြတ်စွာဘုရားတရင်သုံးတယ် အဲ့ဒီကနေပြီးတော့15ရက်ပြည့်မြောက်တဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတာဝတိပြေမွန်စေတော်ကြောင်းကြွတဲ့အခါဒီရထဘာလယဟန်တော်လေးလည်းပါသွားတယ်မြတ်စွာဘုရားကြောင်းတော်မှာ9နှစ်တိုင်းတိုင်းကံကြီးငယ်ငယ်ဆောင်ပေါင်းဆောင်လေးတွေတင်ကြပြီးတော့မှတန်တရာဝဋ္ဌဒုက္ခတော်တန်တရာဝဆင်းရဲကလွတ်မြောက်တဲ့အကျင့်ကိုကျင့်မယ်ဆိုပြီးမြတ်စွာဘုရားထံကလုပ်ငန်းစဉ်တရားတွေနားတယ်ဗာတရားတွေနားတယ် ဟေးတရားအလုပ်လုပ်တတ်အောင်ဒီသတိပဋ္ဌာန်တရားတွေကိုနာကြားတယ်ရှုမှတ်ပွားများအထုပ်ပုံနည်းတွေကိုနာကြားပြီးတဲ့အခါကျတော့မှတပိတလုံးသင်္ကန်း30နဲ့အဲ့ဒီမှာတရောဝင်တရောထွက်တရောင်ဆင်းတရောင်တက်နဲ့မိမိနေဖို့ရာတရားအထုပ်ဖို့ရာအတွက်နေရာထိုင်ခင်းရှာပြီးတော့စိတ်ငြိမ်ရာနေရာသင်္ကန်းကြောင်းလေးရတဲ့အခါအဲ့ဒီသင်္ကန်းကြောင်းလေးမှာပဲနေပြီးတော့တရားတွေအထုပ်လိုက်တာ အပေါင်းများစွာပဲတကယ်ကိုကြိုးကြိုးစားစားတော်ထဲမှာနေပြီးတော့ပါရမီတို့မပြည့်စုံသေးတဲ့အခါပါရမီမပြည့်သေးတဲ့အခါကလည်းကြတော့ကြိုးစားပေမဲ့တရားမရအောင်အဲ့ဒီမှာနှစ်တွေတော်များများအထုတ်ပြီးတဲ့အခါကြတော့မှဝိပဿနာဉာဏ်ထူတွေမဉာဏ်ထူတွေဖြစ်ပြီးတော့မဲစင်းစင်းဘိုးစင်းစင်းဆက်ရောက်ကိလေသာအသောကုန်ခံရဟနာဖြစ် အဲလိုယဟနာဖြစ်ပြီဆိုတဲ့အချိန်မှာဩမိဘများထငါခက်ခက်ခဲခဲခွင်တောင်းပြီးတော့လာခဲ့ရခုမိဘတွေများဘယ်လိုများနေကြပါလိမ့်မိဘထံမှာသွားပြီးတော့မိဘတွေနဲ့သွားပြီးတော့နှုတ်ဆက်စကားတွေ့အောင်မှာပဲတရားစကားပြောအောင်မှာပေါ့မိဘတွေကိုလည်းစွမ်းနိုင်သမျှတရားနဲ့ကျေးဇူးဆအောင်မှာအဲ့ဒီလိုဆိုပြီးတော့စိတ်ကူးမိတယ်ဒါပေမဲ့လို့ မြတ်စွာဘုရားထံရင်သွားမှဖြစ်မယ်ငါတရားနဲ့ပြည့်စုံခဲ့မြတ်စွာဘုရားထံသွားမယ်ဆိုပြီးမြတ်စွာဘုရားထံသွားပြီးတော့မိဘများထံသွားလို့တဲ့အကြောင်းခွင့်တောင်းတဲ့အခါမြတ်စွာဘုရားကတင့်ရဲ့သွားလို့တဲ့အချိန်ကာလကို သင်ကိုယ်တိုင်ပဲသိတော့မြတ်စွာဘုရား ခွင့်ပြုလိုက်ပါတယ်သင်ကိုယ်တိုင်သိပြီးသင်သွားလို့တဲ့အချိန်ကြွပေါ့အဲ့ဒါနဲ့ထုံလကုဋ္ဌိကဏီကုံးရွာကြီးရှိရာကိုသွားသွားပြီးတော့ ရွာကိုမရောက်ခင်ဒါဘုန်းကြီးတို့ဒီရွာကိုလည်းပိုင်စားတဲ့ရှ िख စ်ကတော့ရှ िख စ်ရဲ့ဒီရွာကိုပိုင်စားရတဲ့မင်းပေါ်လေမင်းငယ်လေးပေါ့ပရိသတ်မင်းကလေးတွေအဲ့ဒီမှာအုတ်ချုပ်ရတဲ့ပုဂ္ဂိုလ်ပေါ့သူ့ရဲ့မိဂစီရာဆိုရဲဥယျင်ထဲမှာသွားပြီးခိတ္တနာနားပြီးတဲ့အချိန်ကကာလကြတော့မှမိဘများထံသွားတွေ့မယ်ဒီလို မိဘများထံသွားတွေ့တဲ့အခါမှာလည်းပဲမိဘများအဲသွားပြီးတော့မိဘများထံမတွေ့သေးခင်ပေါ့အခုနားပြီးတော့နေတဲ့အချိန်မှာအဲ့ဒီဥယျင်တော်ကိုပြုစုစောင့်ရှောက်နေတဲ့ဥယျင်မှုပေါ့လေလေ့လာကြည့်လိုက်တဲ့အခါကျတော့မှတည်တည်ချာချာလေ့လာကြည့်လိုက်တော့ဒါငါတို့အချမ်းသာဆုံးဒီရွာရဲ့ဒီနယ်ရဲ့အချမ်းသာဆုံးဖြစ်တဲ့ရထပါဏတထေသားလေးပဲဒီတထေသားယဟန်တော်လေးကို ဒီဘက်မှာပိုင်ဆိုင်ပြီးတော့နေတဲ့အုပ်ချုပ်နေတဲ့ကိုရပြမင်းကြီးကအင်မတန်ကိုစိတ်ဝင်စားနေဒီเจ้าရာလေးကငါသွားပြီးတော့တော်ဦးတင်မယ်ဆိုပြီးတော့အဲ့ဒီမှာသွားတော်ဦးတင်တဲ့အခါကျတော့ကိုရပြမင်းကလည်းအင်မတန်စိတ်ဝင်စားနေတာဆိုတော့ချက်ချင်းပဲနောက်ပါချွေရန်နှင်းငယ်နဲ့လိုက်လာအဲ့ဒီလိုနောက်ပါချွေရန်နှင်းအနှင်းငယ်နဲ့လိုက်လာ ပြီးတဲ့အခါကလည်းကြတော့အဲ့ဒီမှာသူ့ကိုယုတ်တိပြုတယ် အဲ့လိုယုတ်တိပြုတ်ပြီးတဲ့အခါကလည်းကြတော့အနေထားကိုကြည်ပြီးတော့အဲ့ဒီမှာသူမေးကျင်တာလေးကိုမေးတယ်ယေဟိပါရိဇုံကြီးဟိတမနာကတာဣတိကိစေကေတမတောဩဟာရတဝကတယာနိဝဋ္ဌာနိအာဟာရတဝအစ္ဆာရတဝအာဃာရတမနာခာရိယံပပိစန္တိအဲ့ဒီမှာ ကောရမြမင်းကနေပြီးတော့ရထပါဠယဟန်တော်လေးကိုမိတာရထပါဠရှင်ဘုရားရထပါဠယေဟိပါရိစုံကြီးအကျဉ်ဆိုယပစ္စည်းချင်းတို့နှင့်တမန္နာကတော်ပြည့်စုံကုန်သောဣတေကေစေအချို့ကုန်သောသူတို့သည်ကေတမတ်သုံးဆံမုတ်စေကိုဩဟာရတဝါရိပ်ပေ၍ကာတယံနိဖန်ယေစွန်ကုန်သောဝဋ္ဌာနေဝုသင်္ကန်းတို့ကိုဣစ္ဆာရတဝါဝွယုံ၍ အာကာရတမအေယတိထောင်လူတို့ပေါင်းမှအနာဂါရိယအေယမထောင်ယဟန်ပေါင်းတို့ပပိဇန္တိဝင်ရောက်ကြကုန်၏ရှင်ဘုရားညာသောအားဖြင့်သာသနာတော်ဝင်ရောက်တယ်ဆိုတာသူသိရသလောက်တော့ဆိုးရုပ်ပစ္စည်းချင်းတရားတွေနဲ့ကြုံတွေ့နေတဲ့အချိန်မျိုးမှာသာသနာတော်ဝင်ရောက်ကြတာကိုသူသိရပါတယ် ဒီတော့ဆိုးရုပ်ပစ္စည်းကြောင်းက၄မျိုးရှိတယ်ဘယ်နှမျိုးရှိလဲစရာပါရိဇုံညဖြာတိပါရိဇုံညဘောဂပါရိဇုံညညာတိပါရိဇုံညလို့၄မျိုးဒါဆိုးရုပ်ပစ္စည်းကြောင်းတယ်စရာပါရိဇုံညဆိုတာအိုခြင်းတည်းဟူသောဆိုးရုပ်ပစ္စည်းခြင်းအသက်အရွယ်အိုမင်းရင့်ရော်ပြီ ဆိုရင်အိမ်မှာဘာမှကိုကစီပွားရေးတွေတိုးတက်အောင်လည်းမဆောင်ရွက်နိုင်တော့ကြီးပွားအောင်လည်းမဆောင်ရွက်နိုင်တော့ဘူးအဲ့ဒီလိုတိုးတက်အောင်ရှိတည်တံ့အောင်မဆောင်ရွက်နိုင်တော့တဲ့အတွက်ကြောင့်မို့ဩငါသာသနာတော်ဝင်ရောက်ပြီးတော့ယဟန်ပြုနေတာပဲကောင်းတယ်ဆိုပြီးယဟန်ပေါင်းဝင်ပြီးယဟန်ပြုတာစရာပါရိစုံညဖြာတိပါရိစုံညဆိုတာက နာခြင်းတည်းဟူသောပြီး အဲ့ဒီမှာယောဂဗျာတွေကြီးကြီးမားမားခံစားရပြီးတော့မိမိအိမ်မှာနေတော့လည်းပဲဘယ်သူမှသိပ်ပြီးတော့အရေးမယူကြယူမဆိုင်အလေးမထားတဲ့အချိန်ဖြစ်တဲ့အခါကျတော့ငါအိမ်မှာနေလည်းဘာမှကြိုးမများဘယ်သူကမှလည်းငါအပေါ်မှာလေးထားတာမဟုတ်တော့ဘူးအဲ့တော့ဘာပဲဖြစ်ဖြစ် သာသနာတော်ဝင်ရောက်ပြီးတော့ငါမသေးခင်မှာငါကုသိုလ်လေးရအောင်သာသနာတော်ဝင်ရောက်ရဟန်းပြုနေတာပဲကောင်းတယ်အဲ့ဒီလိုရဟန်းပြုတာဘောဂပါရိဇုံညစီးပွားတွေပျက်စီးသွားစီးပွားဥစ္စာတွေပျက်စီးသွားပြီဆိုရင်လည်းပဲလောကမှာမိသားစုကလည်းအရေးမဆိုင်တော့ဘူး။ဘဝဉ္ဉေပုဂ္ဂိုလ်တွေကလည်းဟိုတုန်းကကိုယ့်အပေါ်မှာလေးထားပေမဲ့အခုလေးမထားတော့ နေရထိုင်ရတာဟာကိုယ့်ကိုအပယ်ခံကြီးလို့ဖြစ်ပြီးတော့လိမထားဖြစ်အဲ့ဒီမှာငါတော့ဖြင့်ဒီမှနေလဲပို့ပဲလူပိုကြီးဖြစ်နေဟမ်မှာဘသူကမှလေးထားရေးယူတာမရှိဘူးတစ်ချိန်လုံးကတော့ရေးပေးလိုက်ကြတယ်ရက်ထဲရွာတယ်ရေးပေးလိုက်ကြဆွေတယ်မျိုးတယ်ကိုပဲရေးပေးကြပစ္စည်းဥစ္စာလည်းပြည့်စုံတာဩဇာအာဏာရှိတယ်ပစ္စည်းဥစ္စာတွေအားလုံးဆိုးရုပ်ပစ္စည်းသွားပြီဆိုတော့ဩဇာအာဏာလည်းမရှိတော့ ။ယဲ့လိုငါဘာမှတူကောင်လူလောကနေတဲ့ကြောင့်မထူသာသနာတော်ဝင်ရောက်ယဟန်ပြုနေမယ်ဆိုယဟန်ပြုတာ။ဒါကဘောဂပါဠိစုံညညာတိပါဠိစုံညာဆွေမျိုးသားချင်းတွေမိသားစုတွေအလုံးပျက်စီးသွားတာအဲ့ဒီလိုဆွေမျိုးသားချင်းမိသားစုတွေအလုံးပျက်စီးသွားတဲ့ခါကျတော့ကို့မှာတွေ့ရမယ်တကောင်ကျွဲတမျက်နှာအထီးကျန် ဘာမှမရှိတော့ဘူးကိုရတန်အောင်စင်အဲ့ဒီလိုဘာမှမရှိတော့မိသားစုဆွေမျိုးစုဘာမှမရှိတယောက်တည်းနဲ့နေလို့ဘာကျုံများမှလဲလူပေါင်းလူလောကသာသနာတော်ဝင်ရောက်ပြီးတော့မြတ်စွာဘုရားရဲ့အဆုံးအမလေးတိုင်နေလိုက်တာကမိမိအတွက်ကျိုးများမယ်ဆိုပြီးတော့သာသနာတော်ဝင်ရောက်ပြီးတော့ယဟန်ပြုတာညာတိပါဠိစုံညာ၄မျိုး ဒါကြောင့်ဒီမှာကောရဗျမင်းကြီးကနေပြီးတော့ယေဟိပါရိဇုံကြီးဟိတမနာကတံဣတိကိစေကေတမသုံဩဟာရတဝကတာယနိဝဋ္ဌာနိဣစ္ဆာရတဝအာဂါရတမနာဂရိယံပပိဇန္တိရှင်ရထပါလားတဲ့ကျွန်ုပ်မြင်ဘူးတာကတော့ကျွန်ုပ်သိဘူးနေတာကတော့ဆိုးရုပ်ပစ္စည်းချင်းတရားတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာ အိမ်ယာတီထောင်လူပေါင်းကိုခွာစွန့်ပြီးတော့အိမ်ယာမထောင်ယဟန်ပေါင်းကိုဝင်ရောက်ကြတာများတယ်ဂိဘဝရထပါလောညတဝါဝါဒိတဝါဝါသုတဝါဝါအခါရတမန်အနာဂရိယံပပစ္စည်းတော်ဘဝရထပါလောရှင်ရထပါလမထေရတော့ဂိဘဲသို့သောအကျိုးဖြစ်ကိုညတဝါဝါသိ၍၎င်းဒိတဝါဝါမြင်၍၎င်းသုတဝါဝါကြား၍၎င်းအခါရတမန်အေယတီထောင်လူတို့ပေါင်းမှ အနာဂါရိယံအိယမထောင်ယဟံဘောင်တို့ပပိစီတော်ဝင်ရောက်ပြီတနည်းရှင်ဗျာဒထဘာလကတော့ဘယ်လိုအကျိုးပြစ်တွေမြင်လို့သာသနာတော်ဝင်ရောက်ပြီးတော့ယဟန်ပြုတာလေကောရဗျမင်းကြီးအနေနဲ့ရထဘာလတထေတာကိုစိတ်ဝင်စားမယ်ဆိုစိတ်ဝင်စားစရာပဲသူ့ရဲ့နိုင်ငံအတွင်းမှာသူ့ရဲ့ပြည်အတွင်းမှာသူ့ရဲ့အုပ်ချုပ်ရာနယ်မြေအတွင်း အင်မတန်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ဒါလောက်ချမ်းသာကြွယ်ဝပြီးတော့ဇနီးတွေလည်းအားလုံးမိသားစုဇနီးမယားတွေလည်းအများကြီးနဲ့ငါးပြန်အာယုံကာမဂုဏ်ကိုခံစားနိုင်တဲ့ငယ်ရွယ်သူဖြစ်သေးတယ်အသက်ရွယ်လည်းမကြီးသေးဘူးဘာကြောင့်များသာသနာတော်ဝင်ရောက်ပြီးတော့ဒီပစ္စည်းဥစ္စာတွေနဲ့စီးစိမ်နေဒီငါးပြန်အာယုံကာမဂုဏ်တွေကိုဘာကြောင့်သူစွန့်ပစ်ပြီးတော့ယဟန်ပြုတယ်လဲစိတ်ဝင်စားတယ် ဒါကြောင့်မို့သင်ကဘယ်လိုအကျိုးပြစ်တွေကိုမြင်ပြီးတော့မြင်လို့ကြားလို့သိလို့သာသနာတော်ဝင်ရောက်ပါတယ်လို့မေးတာဒီခါကျတော့မှရှင်ရထဗာလမထေမြတ်ကသူမြတ်စွာဘုရားထံကကြားခဲ့ရတဲ့ဓမ္မုဒေတာဆိုတဲ့အကျဉ်းချုပ်တရားလေးဒီတရားလေးကိုငါမြတ်စွာဘုရားထံကနာခဲ့ရတယ် အဲ့ဒီတရားကိုနာကြားပြီးတဲ့အချိန်ကစပြီးတော့ငါလူပေါင်းလူလောကကြီးကိုငါမနေလို့တော့ကိုညှိငွေလာတယ်။ငါဒါကြောင့်မို့သာသနာတော်ဝင်ရောက်တယ်လို့ဆိုတော့ဒီလိုဆိုရင်တပြည့်တော်လည်းသိပြရစီအဲ့ဒီတရားဒီခါကြမှာရတ္တပါဠမထေမြတ်ကဥပါဏိယတိလောကောအတုဝောအတ္တနောလောကောအနဘိတရော အတကောလောကောတဗ္ဗဗဟာယကမနိယံဥနောလောကောအတိတ်တောတဏထာသောမဟာရဇမြတ်သောမြင့်ကြီးလောကဟောဒီလောကမှာရှိနေကြတဲ့အာလုံးသောပုပ္ပရွရွလူတ္တဝါမှန်သမျှတို့သည် ဥပါဏိယတိအိုခြင်းနာခြင်းသိခြင်းတို့အစဉ်စဉ်ပို့ဆောင်တတ်ပါပေ၏အတုဟောမခိုင်မြဲမတည်တတ်မှာတကားတကားတော်မင်းကြီး မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလောကမှာရှိနေကြတဲ့အလုံးသတ္တဝါတွေအလုံးလူပေါင်းတွေအိုခြင်းနာခြင်းသေခြင်းတို့အစဉ်စဉ်ပို့ဆောင်ခံနေရတယ်ခုဘုန်းကြီးတို့ယောဂီများရောအိုတဲ့ဘက်ကိုတွန်းပို့မခံရဘူးလားစက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းနာရီတိုင်းနာရီတိုင်းချိန်တွေကုံဆုံးကုံဆုံးသွားပြီ။ အဲ့ဒီအချိန်လေးကုံဆုံးကုံဆုံးသွားတယ်မိမိကိုယ်ကိုမိမိရဲ့ခန္ဓာကိုယ်နုပြိုလာတာလားရင့်ရောလာတာလားရင့်ရောလာပါဘူးအချိန်လေးကအိုတဲ့ဘက်ကိုတွန်းပို့နေတာဘယ်ဘက်ကိုတွန်းပို့နေတာသဘောပေါက်ဖို့နားလည်ဖို့မလွတ်အပ်ဘူးလားတရားနာရဲဆိုရင်အဲ့ဒီထဲမှာမှတ်သားစရာတွေပါလိမ့်မယ်ဆရာတော်တွေဟောသွားတာအဲ့ဒါလေးကိုကိုသေးသေးချာချာအခိုင်အမာစုပ်ကင်ထားရတယ်ကို လိုချင်တဲ့အကွက်ကလေးလိုချင်တဲ့ point လေးကိုအခုဒီမှာတထေတာလေးကသူဒါလေးကိုသူတကယ်ကိုစုပ်ကင်ထားလိုက်တယ်လောကမှာလူတ attva တွေအလုံးအချိန်တွေကနေပြီးတော့အိုးတဲ့ဘက်တွန်းပို့နေတယ်နားတဲ့ဘက်တွန်းပို့နေတယ်သေတဲ့ဘက်တွန်းပို့နေတယ်အဲ့ဒီမှာတစ်ချိန်တစ်ချိန်ကုံသွားတိုင်းကုံသွားတိုင်းအိုးလာပြီးနားလာပြီးသေမဲ့ပဲဝေးသွားသလားနေလာသလား နီးလာပြီတိမဲ့ပဲနီးလာပြီခုဘုန်းကြီးတို့ယောဂီများမနေ့ပိုင်းကနေပြီးကုံသွားတာခုတော့ညနေပိုင်းရောက်ပြီအခုညပိုင်းတရက်ကုံတော့မယ်တရက်ကုံသွားပြီဆိုတာနဲ့တရက်ဝေးသွားတာလားနီးသွားတာလားတည်တဲ့ဘက်ကိုနီးလာပြီဒါပေမဲ့လို့တန်ဝေကညာနေမဖြစ်ကြသေးဘူးအေးဖြစ်မှာ ဖြစ်မှာဖြစ်ရင်လေရန်ကုန်တခါတည်းသာလိုက်ခဲ့ပြီတော့ တံဝေကဉာဏ်ဤဖြစ်ဖို့လိုအပ်တယ်အဲ့ဒီမှာတရက်ကုံသွားတိုင်းတရက်ကုံသွားတိုင်းငါသိမဲ့ပဲနီးလာပြီနောက်ဆုံးတနေ့ငါသိရတော့မယ်အသေးမဥခင်ငါညံဥအောင်ကြိုးစားမှာပဥအောင်ကြိုးစားရမှာလေကဲဆိုကြည့်လိုက်စမ်းမှာတံဝေကညာနေကြည့်အောင်တရေကုံပြန်တရေကုံပြန်ငါယုံနံငါယုံနံတေယံတရေနီးခဲ့ပြီ တရေကုံပြန်ငါယုံနံသေယံတရေနီးခဲ့ပြီဆိုကြည်ပါကဲတရက်ကုန်လာပြီဘုန်းကြီးတို့သေဖို့ဝေးသွားသလားနှီးသွားသလားနှီးနေလာပြီ အဲဒီလိုတည်ဖို့နီးလာပြီမဲ့နီးခဲ့တော်လဲဘဝတည်းပျော်မြဲပျော်ကြသည်နီးတော့နီးနေပြီအခုရက်ကငါဒီနေ့မနေ့ကဝင်လာဆိုတော့ဒီနေ့ဘယ်နေ့ရပြီနေ့ဆိုပြန်မယ်ဘဝရဲပြန်တော့မယ်ဒါပဲမဟုတ်လားဒါပဲခဏပဲဒီမှာပြန်ကြတော့မယ် ဒါကြောင့်မို့နီးခဲ့တော်လဲဘဝတည်းပျော်မြဲပျော်ကြသည်တဲ့တာနဲ့ပျော်သမီးနဲ့ပျော်ပစ္စည်းနဲ့ပျော်စီးပွားပျော်နေကြတာဒါတန်ဝေကဉာဏ်นี่တကယ်ဖြစ်သေးလို့လားမဖြစ်သေးလို့လားတကယ်မဖြစ်သေးလို့အခုတန်ဝေကဉာဏ်นี่ဖြစ်လာတဲ့ဒီမာရထဘာနာတထေတာကြတော့ချက်ချင်းတရားနာချက်ချင်းယဟန်ပြုကိုခွင်တောင်းပြီးတော့ယဟန်ပြုပြီးတော့မြတ်စွာဘုရားနောက်လိုက်နောက်ဆုံးတောထွက်ပြီးတော့တရားတွေအားထုတ်တာဒီတရားသိဉာဏ်นี่ပေါင်းမြောက်သွား ဒါကြောင့်မို့နီးခဲ့တော်လဲဘဝတည်းပျော်မြဲပျော်ကြသည်ပျော်ကြတဲ့သူများဖို့လူသေမှုအပယ်ရောက်ကြမည်သေကြပြီဆိုရင်ကတော့ဖြင့်အဲ့ဒီပုဂ္ဂိုလ်ပျော်နေပြီဘဝထဲမှာပျော်နေပြီဆိုရင်ကတော့သားနဲ့ပျော်သမီးနဲ့ပျော်ပစ္စည်းနဲ့ပျော်ပျော်နေပြီဆိုရင်သေတဲ့အခါဘယ်ကိုရောက်မှာလဲဒါပဲအပယ်ကိုရောက်မှာဘယ်လို့မှဘယ်နဲ့မလွတ်နိုင်တော့ ဒါကြောင့်မို့ဒီအဲ့လိုတန်ဝေကညာနေအခုဟောဒီမှာရထပါဠယဟန်တော်လေးကသူဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတဲ့အဲ့ဒီဓမ္မဒေတာဆိုတဲ့အကျဉ်းချုပ်တရားလေးကိုသူဒီလိုနာကြားရတယ်အဲ့လိုနာကြားရတဲ့အတွက်ကြောင့်မို့သူတန်ဝေကညာနေဖြစ်တယ်လူပေါင်းလူလောကကြီးထဲမှာသူနေလိုတဲ့ပျော်လိုတဲ့စိတ်တွေမရှိတော့ဒါကြောင့်မို့အဲ့ဒီလိုတန်ဝေကညံနေဖြစ်ပြီးတော့ငါသာသနာတော်ဝင်ရောက်ခဲ့တာနံပါတ်1အချက် နောက်နံပါတ်2ကအတ္တနောလောကောအနဘိတရောမဟာရာဇမြတ်တော်မြတ်ကြီးလောကောဟောဒီလောကမှာရှိနေကြတဲ့အလုံးသောတတ္တဝါပေါင်းသည်အလုံးသောလူအပေါင်းသည်အတ္တနောစောင့်ရှောက်သူမှာကင်းဤအနဘိတရောကိုးကွယ်ရာအာထာယမရှိပါတကားမြတ်တော်မြတ်ကြီးမြတ်စွာဘုရားရှင် ကိုရောမြတ်ကြီးကလောကမှာရှိနေကြတဲ့အလုံးလူပေါင်းတွေဟာ စောင့်ရှောက်မဲ့သူမရှိဘူးတဲ့မိမိကိုနောက်ဆုံးကိုယ်ွယ်အားထားเสียရလည်းမရှိဘူးဘာမှအကူเสียရမရှိဘူးအဲ့ဒီလိုဟောကြားတဲ့အခါမှာငါပြန်ပြီးတော့ဆင်ញင်စဉ်းစားတယ်ဟုတ်တယ်တကယ်အိုဘေးကြုံလာပြီနာဘေးကြုံလာပြီသေဘေးကြုံလာပြီဆိုရင်မအိုအောင်ငါ့ကိုစောင့်ရှောက်ပေးမယ်လို့မနာအောင်စောင့်ရှောက်နိုင်တဲ့ပုဂ္ဂိုလ်မသိအောင်စောင့်ရှောက်နိုင်တဲ့ပုဂ္ဂိုလ်မရှိပါလားလို့ငါတန်ဝေကညံနေဖြစ်တယ် ဒါကြောင့်မို့ငါသာသနာတော်ဝင်ရောက်ပြီးတော့ယဟန်ပြုခဲ့တာအဲ့ဒီမှာမင်းကြီးကတော့ဩရှင်ဘုရားကတော့စောင့်ရှောက်သူမရှိဘူးလို့ဆိုတယ်တပည့်တော်အနေကတော့တပည့်တော်ကအခုတပည့်တော်မှာဒီမှာနိုင်ငံတော်ကြီးအုပ်ချုပ်နေတာတပည့်တော်မှာတက်ကဘယ်လောက်ရှိတယ်ပစ္စည်းအင်အားကဘယ်လောက်ရှိတယ်ဗန္တာတိုက်ထဲမှာရွှေငွေဆံရည်စပါးစသည်ဖြင့်ပေါ့လေသူ့မှာဒါတွေရှိတယ် ဒါတွေကြောင့်မို့သူကဘာမှစောင့်ရှောက်မဲ့နေတာမဟုတ်ဘူးတဲ့အစောင့်ရှောက်တွေသူ့မှာအများကြီးပဲတဲ့သူကအများကြီးပဲရှိတယ်လို့ပြောတဲ့အခါကျတော့မှဟိုကဓာထပါဠိယဟန်တော်လေးကနေပြီးရှင်မင်းကြီးဟုတ်ပါပြီအခုရှင်မင်းကြီးဟာတရက်တရက်တရက်ကုံသွားတိုင်းကုံသွားတိုင်းရှင်မင်းကြီးနုပြူနေတယ်လို့မထင်မှနဲ့ဦးမင်းရင့်ရော်နေတာဖြစ်တဲ့အတွက်အဲ့ဒီမအိုးအောင်ရှင်မင်းကြီးကိုဘယ်သူကစောင့်ရှောက်မှလဲမေးတာဟုတ်ပါ မနာအောင်ရှင်မင်းကြီးမကြမ်းမအောင်အဲ့ဒီမကြမ်းမမှာ ဖြစ်တဲ့အချိန်ကြတော့ရှင်မင်းကြီးကို ရှင်မင်းကြီးကိုစားကျွန်ုပ်ကဝင်ပြီးတော့မကြမ်းမဖြစ်ပြပါမယ်အနာရောဂါကြီးပြောင်းယူပါမယ်လို့ပြောင်းယူလို့ရရလားစသည်ဖြင့်အဲ့ဒီမှာရထဗန္ဒမထေရလေးကရထဗန္ဒယဟန်တော်လေးကမေးတာနောက်ဆုံးတနေ့သေပေးကြုံပြီဆိုရင်ရှင်မင်းကြီးကိုစားဘယ်လိုကသေပေးမှလဲ အဲ့ဒီမှာဒီလိုအိုဘေးနာဘေးတေဘေးကျုံလာရင်ဘသူဘသူမှမကယ်နိုင်တော့ဘူးဘသူကမှမဆောင်ရှောက်နိုင်ဘူးရေဘေးမိဘေးပြည့်ပြည့်ဘေးဆေးရည်တရေကယ်နိုင်သည်ရေဘေးကျုံလာရင်အကုန်လုံးဘုန်းကြီးတို့ဒီမှာဒီမှာဒီနိုင်ငံနေဖြစ်တာမသိဘူးဘုန်းကြီးတို့မြန်မာနိုင်ငံမှာဖြစ်တဲ့ဟာကယ်လို့လွတ်တဲ့ပုံကိုယ်ကြီးရှိသေးတယ်ကယ်နိုင်တာလေးရှိသေးတယ် မီးလောင်တဲ့အခါကျတော့လည်းပဲမီးလောင်ပြင်ထဲကနေပြီးတော့ကယ်နေတာရှိသေးတယ်တကယ်လို့တိုင်းပြည်ကြီးပျက်စီးတော့မယ်ဆိုရင်လည်းစစ်ဘေးစစ်တမ်းတွေကြုံတဲ့အခါမှာလည်းပဲဒီတိုင်းပဲဆယ်ရစ်တရစ်ကယ်နိုင်သေးတယ်ဟောဒီမှာအိုနာတေရတခဲ့ပြီဘယ်သွေးဘယ်သားမကယ်ပြီဥပိနာဘေတေဘေကြုံလာရင်ဘယ်သွေးသားကမှမကယ်နိုင်တော့ကယ်နိုင်ရလား ကယ်နိုင်တော့ဘုန်းကြီးတို့အခုမှဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုရင်မကြမ်းပါဘူးဆိုရင်မြန်မာနိုင်ငံကပြည့်စုံတဲ့ပုဂ္ဂိုလ်များအနိနာမှာရှိတဲ့စင်ကာပူနိုင်ငံထိုင်းနိုင်ငံသွားပြီးတော့ဇီဝများကုသကြတယ်။အဲ့ဒီကုသကြတဲ့ပုဂ္ဂိုလ်တွေဟာယာနဲ့ချီထောင်နဲ့ချီပြီးတော့ကုန်ကြခံပြီးကုသကြ အဲ့ဒီလိုရာနဲ့ချီထောင်နဲ့ချီပြီးကုသကြပြီမယ်လို့လည်းပဲတေချိန်မတန်သေးခင်တော့ယောဂလေးဟာတက်တာလာတယ်လို့ထင်ရတယ်။တေချိန်တန်ပြီဆိုတဲ့အခါကလည်းကြတော့ဒီမှာထောင်ပေါင်းများစွာကုန်ကြခံပေမဲ့အဲ့ဒီမှာရပါမလားမရဘူးတေချိန်တန်တော့တေရတာပဲအဲ့တော့ဒီကုသပေးနေတဲ့တမားတော်ကြီးတွေဆရာဝန်ကြီးတွေကိုယ်တိုင်လည်းပဲတနေ့တစ်ချိန်ကြတော့ဘာဖြစ်မှလဲ အားလုံးကတေမျိုးကြီးတွေပဲဆိုတော့မသိအောင်ဘသူဘသူမှမကယ်နိုင်ပါဘူးပစ္စည်းဝတ္ထုတွေအကုန်ကြခံပြီးတော့ဘုန်းကြီးတို့သွားကြတယ်ဘုန်းကြီးတို့အင်မတန်မှကျွမ်းဝင်တဲ့ကျောင်းတကာကျောင်းအမတွေဒီလိုပဲသွားကူကြတယ်တခါများဆိုရင်အားလုံးကကုန်ကြလိုက်တဲ့ငွေကြီးတွေကလည်းအများကြီးပဲတောက်တောက်လဲကျမကြီးကောင်းပြီကောင်းပြီနဲ့သမီးလေးဆိုတော့လည်းပဲပုံဩကြတာ အဲ့ဒီမှာကုလိုက်ကြတာကောင်းပြီကောင်းပြီဒီလိုဆိုရင်မနေ့ဖန်ဆိုပြန်လာတော့မင်းဒီကဆွေတွေမျိုးတွေကလည်းဟိုးပြန်လာကြတော့မှတဲ့လက်နဲ့ချီပြီးတော့စင်ကာပူမှာသွားပြီးတော့ကုသနေကြတာအကုန်ကြခံပြီးတော့မိသားစုလိုက်လိုက်ပြီးတော့ကုသကြတာပျောက်ပြီနေ့လေ7နာရီဆိုရင်လေရင်စီးမယ်မြန်မာနိုင်ငံပြန်မယ်အဲ့လိုဖြစ်နေတာဆိုတော့ပျော်နေကြတာပဲတမိသားစုလုံးညာအဲ့လိုတောင်းမပြောကြအောင်ကိုယ်နိုင်ငံကိုပြန်ရတော့မယ်ကျန်ကျန်မာမာနဲ့ပြန်ရတော့မယ် အဲ့လိုပြောလိုက်ရှင်လိုက်နေတခါလေဟိုကလေးတိမ်လိုက်ဒါလေးထက်လိုက်ညအိတ်မပြောနိုင်ကြဘူးစကားလေးစုပြောလိုက်ကြအဲ့လိုနဲ့ပြောနေရင်ကနေပြီးတော့ဟောမနေ့9နာရီလောက်ကြတော့ဟောယောဂပြန်ဖောက်လာယောဂပြန်ဖောက်ပြီးဆရာဝန်တွေအတင်းတခါလေဆက်သွယ်ပြီးလုပ်ပြန်တော့ဟောဘလို့မှမမိတော့ဘူးချက်ချင်းပဲကွယ်လွန်သွားတာငွေတွေထောင်းချီပြီးတော့ထောင်းပေါင်းများစွာချီပြီးတော့ကုန်ကြခံရတာတည်ချိန်ကြရင်တားလို့ရရလား ဘာနဲ့မှတားလို့မရဘူးဒါကြောင့်မို့အဲ့ဒီလိုအိုဘေးနာဘေးတေဘေးတွေတကက်ဒီအိုနာတေဘေးတွေကြုံတွေ့လာရင်ဘယ်သွေးဘယ်သားကမှကဲနိုင်ရလားလုံးဝမကဲနိုင်ဘူးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတကယ်တမ်းမိမိကြည့်လိုက်ရင်ဘသူဘသူမှအာကိုစရာ မရှိဘူးအာကိုလို့ရရလားမိဘကရောသာသမီအာကိုလို့ရရလားသာသမီကရောမိဘအာကိုလို့ရရလား ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဟောဒီလောကမှာရှိနေကြတဲ့အာလုံသောပုဂ္ဂိုလ်တွေဟာအာကိုးစရာမရှိဘူးတဲ့တယောက်ကိုတယောက်ဘာမှအာကိုးစရာမရှိဘူးဒီတရားတွေကိုငါမြတ်စွာဘုရားထံကနာရလို့ငါသာသနာတော်ဝင်ရောက်ပြီးတော့ယဟန်ပြုတယ်လို့အဲ့ဒီမှာရထပါဠမထေရကနေပြီးတော့ကောရဗျမင်းကြီးကိုပြန်ပြီးတော့ဖြေချဟောကြားပေးတယ် နောက်တတ္တယအနေအပြင်အတကောလောကောတပ္ပံပဟာယခမဏိယံလောကောဟောဒီလောကမှာရှိနေကြတဲ့အလုံးသော လူအပေါင်းသည်မဟာရာဇမြတ်သောမြင့်ကြီးလောကောလောကမှာရှိနေကြတဲ့အလုံးသောလူအပေါင်းသည်အတကောမိမိကိုယ်ပိုင်ဥစ္စာမရှိပါတကားတပ္ပံလုံးစုံသောဥစ္စာစုကိုပဟာယပယ်စွန့်၍ကမဏီယံဘဝတပါးသို့ပြောင်းသွားရမှာကြီးပါတကား ခါတော်မင်းကြီးတဲ့မြတ်စွာဘုရားကကိုယ်ပိုင်ဥစ္စာဆိုတာဘာမှမရှိဘူးလောကမှာတိုက်တွေစိန်တွေရွှေတွေငွေတွေကြောက်တံပရမညာတွေဆံရည်စပါးတွေစသည်ဖြင့်ကိုယ်ပိုင်နေလို့ထင်ရပေမဲ့ဒါတွေဟာကိုယ်ပိုင်နေမဟုတ်ဘူးတဲ့တခါတရံမှာအဲ့ဒီပစ္စည်းဝတ္ထုကကိုယ့်ကိုပြစ်ခြင်းပြစ်သွားလိမ့်မယ်တဲ့ တခါတရံဟာကိုရှာထားတဲ့အဲ့ဒီပစ္စည်းဝတ္ထုတွေကို ကိုကပြည့်ရင်ပြည့်သွားလိမ့်မယ်ပစ္စည်းဝတ္ထုကကိုကိုဘာဖြစ်သွားမှာလဲပြည့်သွားနိုင်တယ်တစ်ချက်တခါမိမိကပစ္စည်းဝတ္ထုကိုပြည့်သွားနိုင်တယ်နှစ်ချက်ရှိတယ်ဒီပစ္စည်းဝတ္ထုတွေဆိုတာရန်သူမျိုး၅ပါးနဲ့အမြဲဆက်ဆံနေတာဘယ်သူတွေနဲ့ဆက်ဆံတာလဲရန်သူမျိုး၅ပါးနဲ့ဆက်ဆံနေတာဆိုတော့မီးနဲ့လည်းမဆက်ဆံဘူးလား ကဲမိတွေလောင်ကျွမ်းသွားပြီဆိုရင်ဒီပစ္စည်းဝတ္စုတွေရှိသေးရဲ့နော်လုံးဝမရှိတော့ဘူးဒါကိုအာကုန်နေလို့မရအောင်ပစ္စည်းဝတ္ထုတွေလုံးဝမရှိတော့မိတွေလောင်သွားပြီဆိုရင်ဘာမှကိုမတတ်နိုင်ရေကနေပြီးတော့ကဲရေတိုက်စားသွားပြီဆိုရင်ရောပစ္စည်းဝတ္ထုတွေရှိသေးရဲ့နော်မရှိတော့ဘုန်းကြီးတို့ဟိုမြန်မာနိုင်ငံမှာဆိုရင်ကမ်းနားမှာနေတာတွေပေါ့ အဲဘုန်းကြီးတို့နာခင့်ဖြစ်တဲ့အချိန်တုန်းကဒီမှာတိုက်ဒေတာတွေအကုန်ပစ္စည်းဝတ္ထုတွေဘာတစ်ခုမှမကြံရဘူးဒါရေကြောင့်ပစ္စည်းသွားဘာကြောင့်ပစ္စည်းသွားတာရေကြောင့်ပစ္စည်းသွားတာနောက်တစ်ခါမင်းဆုံးမင်းညစ်ကြောင့်ပစ္စည်းသွားတာတွေရောမရှိဘူးလားမင်းဆုံးမင်းညစ်ကနေပြီးတော့မိမိရှားွေထားတဲ့မိဘဘိုးဘွားပိုင်ဆိုင်လာခဲ့တဲ့အမွေအနှစ်တွေမိဘဘိုးဘွားလက်ထက်တွေကရှားွေလောက်ခံလာတယ်ပိုင်ဆိုင်လာခဲ့တဲ့အမွေအနှစ်တွေမင်းဆုံးမင်းညစ်က မင်းဗန္တာအဖြစ်သိမ့်လိုက်မယ်ဆိုရင်ရောမပျက်စီးနိုင်ဘူးလားပျက်စီးသွားတာပဲဒါရင်လားဆိုတော့လူဆိုးတကိုးဓမြစသည်ပေါ့လူဆိုးသူဆိုးတွေကဖြစ်စည်းရင်ရောမပြည့်စည်းနိုင်ဘူးလားပြည့်စည်းနိုင်တာပဲနောက်ပြီးတော့သားဆိုးသမီးဆိုးတွေအဲ့ဒီသားဆိုးသမီးဆိုးကဖြစ်စည်းရင်ရောပြည့်စည်းဥစ္စာတွေမပြည့်စည်းနိုင်ဘူးလားဘုန်းကြီးတို့မြန်မာနိုင်ငံမှာ အဲ့ဒါတွေအများကြီးပဲသားစုသမီးစုတွေဖြစ်စီလို့တခါလေစီစဉ်ဥစ္စာတွေပြက်အဲ့ဒီလိုမူရည်စေဝါတွေမိဝဲလို့စီစဉ်ဥစ္စာတွေပြက်အခုနောက်ပိုင်းကျမူရည်မူရည်စေဝါတဲ့တခါလေဆိုးဝါတဲ့ဘာတွေလဲတလုံးဒီနှလုံးဒီသုံးလုံးဒီအဲ့ဒါတွေပေါ်လာလိုက်တဲ့အတွက်ကြောင့်မို့အိုးစီးပွားပြက်ဘဝပြက်ဒါဘုန်းကြီးတို့မြန်မာနိုင်ငံမှာအများကြီးပဲ ဘဝတွေပါပျက်စီးသွားတဲ့ပုံကိုယ်တွေအများကြီးပဲအဲ့ဒီလိုသားစုသမီးစုတွေပါလာပြီဆိုရင် စီဝဥစ္စာတွေမပျက်စီးနိုင်ဘူးလားအလုံးပျက်စီးနိုင်တယ်ဒီတော့ရန်သူမျိုး၅ပါးနဲ့ဆက်ဆံနေတော့ရေကြောင့်မီးကြောင့်မင်းဆိုမင်းချင်းကြောင့်တကုတ်တမြကြောင့်တာဆိုသမီးဆိုကြောင့်ပစ္စည်းသွားမယ်ဆိုရင်လည်းပဲပစ္စည်းဥစ္စာတွေကကိုယ့်ကိုဘာဖြစ်သွားတာလဲစွန့်ပြစ်သွားတာအဲဒီလိုစွန့်ပြစ်သွားတဲ့ခံရတဲ့ပုံကိုယ်တွေလည်းလောကမှာအများကြီး အခါတရံမှာကိုကတခါတယ်ရှားလို့ကောင်းလို့ဖွေလို့ကောင်းလို့ဆိုပြီးရှားတာပစ္စည်းဥစုတွေအဲ့ဒီလိုရှားပွေကောင်းရှားပွေကောင်းနေတဲ့အချိန်မှာပဲကိုကနေပြီးပစ္စည်းဝတ္ထုစွန့်သွားတာတွေမရှိဘူးလားဒါတွေလည်းနည်းနည်းလေးလားအများကြီးလားကိုယ့်ရဲ့အတိုင်းဝိုင်းထဲမှာလည်းဒါတွေအများကြီးရှိမယ်ကိုယ့်ရဲ့ပတ်ဝန်းကျင်မှာလည်းအများကြီးရှိမယ်အများကြီးရှိမယ်ပစ္စည်းဝတ္ထုတွေစွန့်သွားတာဘုန်းကြီးတနေ့ကပဲအဲလီမှာကြားခဲ့ တက္ကလေးတယောက်ကဘုန်းကြီးကိုပင့်ပြီးတော့သူ့အိမ်ကိုလိုက်ပြီးတော့ပြည်လေးရွတ်ပေးပါဆိုလို့အားချိန်လေးကိုတက္ကလေးလာပင့်သွားတာ ਨੇ သူကလည်းဘာသာတရားတွေအင်မတန်လိုက်စားတဲ့ပုဂ္ဂိုလ်ဖြစ်လို့သူ့ကိုချီးမြှောက်တဲ့အနေနဲ့လိုက်သွားပြီအဲ့ဒီတက္ကလေးပြောပြတယ်သူဝယ်ထားတဲ့ခုအိမ်ဟာတဲ့သူ့မှာတက်တောင်တက်တာအချောင်ရလိုက်တာတဲ့အဲ့ဒီပုဂ္ဂိုလ်ကလူပြိုကြီးတဲ့သူပိုင်ဆိုင်တဲ့ပုဂ္ဂိုလ်ကအိမ်နေ အိမ်၄လုံးဆိုလားအိမ်၄အိမ်လုံးပေါင်း40ဆိုလားမသိဘူးပိုင်ဆိုင်တာတဲ့ချမ်းသာလိုက်တယ်ဆွေတွေမျိုးတွေကအကုန်လုံးမသိဘူးညီကောင်မောင်နှမတွေလည်းသိပြီးတော့သူရောနေတာမဟုတ်လို့နဲ့တူတယ်အကုန်မသိဘူးသူပိုင်ဆိုင်တာတယ်အဲ့လိုအကုန်မသိတဲ့အခါကျတော့သူပိုင်ဆိုင်မှုတွေကိုနိုင်ငံတော်အစိုးရဘန္တာမင်းဘန္တာဖြစ်သိရတယ်။အဲ့ဒီဟာလေးကိုလေးလံတင်လို့တပည့်တော်ရထားတာတဲ့တက်တောင်တက်တာလေးနဲ့ ကဲအဲ့ဒီပုဂ္ဂိုလ်ပစ္စည်းတွေရှာလိုက်တာမသုံးရမစွဲရရှာလိုက်တာသူရှာထားတာတွေသူယူသွားလို့ရရလားမရဘူးအကုန်ထားပြခဲ့ရတာတကယ်ကိုပိုင်ပစ္စည်းဆိုတာကတော့အခုဘုန်းကြီးတို့ဓမ္မနန္ဒမေဓမ္မရိတ်တာကြီးမှလာပြီးတော့တရားအထုတ်နေကြတယ်လေကိုပြုတဲ့ဒါနာကောင်းမှုတွေကိုမပိုင်ဘူးလားကိုစောင့်ထိန်ထားတဲ့သီလကောင်းမှုတွေမပိုင်ဘူးလားကိုပွားများအထုတ်ထားတဲ့ဘာဝနာကုသိုလ်တွေမပိုင်ဘူးလား ဒါတွေကတော့ကိုသွားရယူသွားလို့မရဘူးလားအေးအခုမိမိရှာပွေထားတဲ့ဝတ္ထုပစ္စည်းတွေတိုက်တွေကားတွေစိန်တွေရွှေတွေငွေတွေစတဲ့ဒီလိုပစ္စည်းတွေကတော့ဖြင့်ကိုသွားတဲ့နောက်ယူသွားလို့ရရလားမရဘူးဒါကြောင့်မို့ဘုန်းကြီးတို့ကိုပိုင်ပစ္စည်းလေးတွေကိုအခုအရာယူကြအရာယူကြဒီခုနှစ်ရက်တာအတွင်းလေးမှာကိုယ့်အတွက်အရာယူကြစောက်တည်ထားတဲ့တိလာလေးကိုလည်းကိုယ့်အတွက်အရာယူကြ ဒီမှာရှိတဲ့ပုဂ္ဂိုလ်တွေဟာဒါနာကောင်းမှုဘုန်းကြီးတို့အထူးပြောเสียရမလို့လူဘုဒ္ဓမို့တွေဘုန်းကြီးတို့အထူးတိုက်တွန်းเสียရမလို့ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင် ဖြစ်ကြတဲ့မြန်မာလူမျိုးတွေဟာလူရည်တန်းရည်မှာတော့ဖြင့်အထူးတိုက်တွန်းเสียရမလို့ဘူးတရားတရားတွေအားကောင်းမိသားဒါကြောင့်မို့အထူးထည့်ပြောနေဖို့မလို့သီလဆောက်တည်တဲ့နေရာမှာတော့ပြောလို့တယ်သီလဆောက်တည်တဲ့နေရာမှာတော့ဖြင့်ကိုယ်သီလလေးကိုကိုယ်တသက်လုံးဆောက်တည်နိုင်တာမဟုတ်ဘူးအခုရတဲ့ရက်ကလေးတော့ကိုယ့်အတွင်း စင်စင်ကြဲကြဲစောင့်တည်ဖို့မလိုဘူးလားအဲ့ဒီစောက်တည်ထားတဲ့သီလကုသိုလ်လေးကကိုပိုင်သလားမပိုင်ဘူးလားပိုင်ပါဘူးကိုပိုင်ပစ္စည်းပဲအဲ့ဒီသီလကဖြစ်လျက်ဘဝရောက်လျက်ဘဝတိုင်းမှာ အနာရောဂါကင်းပြီးကျန်းမာအသက်ရှင်မှာကျန်းမာခြင်းနဲ့အသက်ရှင်ခြင်းနဲ့ဆိုရင်သီလကုသိုလ်သီလကိုတေးချရိုးရိုးတည်တည်ဆင်ခြင်အောင်ဆောင်တယ်မိမိတို့ကုဒီဘဝမှာယောဂဗျာတွေများတယ်ဆိုတာဟိုးအတိတ်ဘဝကသီလကိုမစင်ကြယ်ခဲ့လို့ စင်စင်ကြဲကြဲမဆောင်ထိန်ခဲ့လို့ဒီဘဝမှာကိုဆောင်တိမ့်မယ်ဟိုးသိခြင်းသိပလေးစီငါတီလနဲ့တော့ဖြင့်ငါအပြတ်မခံဘူးအသေးခံမယ်ဆိုပြီးတော့ဖွေးလူမြန်မာနိုင်ငံမှာတီလနဲ့ဆက်ပြီးတော့အပြတ်မခံမင်းနဲ့ဘဝကိုဒီတိုင်းဆွန့်လွတ်သွားနိုင်တာတွေဘုန်းကြီးတို့ညောင်လေးပင်ဆရာတော်ကြီးတန်အားလုံးသိတဲ့အတိုင်းပဲဆရာကြီးဥဒုခအနေပြီးတော့ရုပ်ရှင်တောင်းရိုက်ပြထားသေးတယ်။အဲဒီမှာညုံလေးပင်ဆရာတော်ကြီးဟာ သူပြန်တော်တော်မူကံဤအချိန်ထိအောင်သူတီလာကိုလုံးဝအညိုးချောက်ပျောက်ကြားမခံလုံးဝဆေးတွေတိုက်တဲ့အခါမှာဆေးပေါ်မှာတန်တရားဖြစ်လို့ဆိုပြီးတော့လုံးဝမတော့ဘူးအဲ့ဒီမှာတီလာကိုယူသေးတာလားမယူသေးတာလားတီလာကိုယူသေးတာမူရဲ့ဈေးဝါးတွေပါတဲ့ဆေးတွေဖြစ်လိမ့်မယ်ဒီဆေးတွေကတန်တရားရှိတယ်ဆိုလုံးဝမတော့သူတီလာကိုသူလုံးဝညှိုးချောင်းမခံဘူးအဲ့ဒီတိုင်းပဲဘုန်းကြီးတို့မာစီသာသနာရိပ်တာမှာနေစဉ်တုန်းက သီလရှင်ဆရာလေးတစ်ပါးကိုတွေ့လိုက်တယ်အဲ့ဒီဆရာလေးကမကြမ်းပါဘူးမကြမ်းပါတဲ့ခါကျတော့သူ့ဆရာဝန်ကဆေးတွေပါတွေကုသပေးရင်ကညနေဆေးတွေကဘယ်ချိန်မှတောက်ရမယ်ဘယ်ချိန်မှတောက်ရမယ်မနေ့တစ်ချိန်နေ့တစ်ချိန်ညတစ်ချိန်ပေါ့ဗျာဒီလိုပေါ့အဲ့ဒီမှာတောက်ခိုင်းတဲ့အခါကျတော့ဆရာလေးအစာရှိမှတောက်ရမယ်ဒီဆေးတွေကအစာမရှိလို့တောက်လို့မရဘူးဘေးထွက်ဆူးကျိုးတွေရှိနိုင်တယ်ဒါကြောင့်မို့အဲ့ဒီမှာအစာလေးနဲ့စားပြီးတောက်ပါဒီလိုကို ဒါနဲ့ပြုစုတဲ့ပုံကိုယ်တွေကလည်းပဲညနေပိုင်းကျတော့ဆရာလေးအစာလေးစားအောင်ဆေးတောင်းအောင်ဆရာလေးစားအောင်ဆရာလေးမတောင်းဆေးမစားအောင်သူတို့ကြွေးတဲ့ဟာတွေမစားအောင်အဲ့ဒီမှာဆေးတက်ရင်တောင်းမယ်အစာမစားအောင်အဲ့ဒီလိုကိုအဲ့ဒီလိုဆိုတော့ဆရာလေးကစာကြွေးတာမစားဘူးဆိုပြီးတော့ဆရာဝန်လာတဲ့ခါကျတော့ဆရာဝန်ကိုတိုင်ညာပြုစုတဲ့ပုံကိုယ်တွေကတိုင်တဲ့ခါမှာအဲ့ဒီဆရာလေးကဆရာလေးကိုဟိုဆရာဝန်ကခတ်မာမာပေါ့ဆရာလေးသိကျင်တာလား သိကျင်တာလားတဲ့ဒီစေ့စားရင်တဲ့အစာလေးပါမှဆရာလေးစားမှဖြစ်မယ်တဲ့ဒီစေ့မှာဘေးတွေဆူကျိုးတွေရှိတယ်အစာမရှိရင်ဥတွေပါစားပြတ်သွားလိမ့်မယ်တဲ့အဲ့တော့ဆရာလေးအစာနဲ့တောက်ပါတဲ့ပြောတယ်အဲ့ဒီမှာဆရာလေးကပြန်ပြောတာဒီတိလကို တခဲကိုရိုရိုသေးသေးစောင့်ထင်းခြင်းလို့တိလရှင်ဝင်နေတာတဲ့အသက်သေးပါစေတော့ သူလုံးဝမစားနိုင်ပါဘူးတဲ့ဆရာယူတယ်ဆရာပေးတဲ့စီလေးပြန်လာယူသွားမှသိချင်းသိပါစီပြောတာတီလာကိုယူသေးတာလားမယူသေးတာလားတီလာကိုအသက်ပေးပြီးကာကွယ်သွားတယ်အသက်ကိုသာစွန့်မယ်သူတီလာကိုသူမစွန့်နိုင်ပါဘူးဆိုပြီးတော့အဲ့ဒီမှာတခါလေပြောဆိုသွားတာလေဘုန်းကြီးမှတ်သားမိတယ်ဒါကြောင့်မို့ဘုန်းကြီးတို့တီလာမိမိတို့စင်ကြင်အောင်ဆောင်ထိန်တန်ရင်ဒီတီလာကုသိုလ်ကမိမိပိုင်သလားမပိုင်ဘူးလားပိုင်ပါဘူးကိုယ်ပိုင်ပစ္စည်းပဲ ယနေ့မိမိတို့ပွားများအားထုတ်နေတဲ့ဘာဝနာကုသိုလ်တွေကရော သူပိုင်နာလားကိုပိုင်နာလားကိုပိုင်ပစ္စည်းတွေကြီးတယ်ပဲအဲ့တော့ကိုသွားလို့ရရနိုင်တာဒါကြောင့်မို့ဒါနပြုနိုင် ကိုသာပိုင် ကိုပိုင်ပစ္စည်းမှတ်လေပါတဲ့တိလဆောက်နိုင်ကိုသာပိုင်ကိုပိုင်ပစ္စည်းမှတ်လေပါဘာဝနာပွားနိုင်ကိုသာပိုင်ကိုပိုင်ပစ္စည်းမှတ်လေပါဒါဒါနတိလဘာဝနာဆိုတဲ့ကုသိုလ်တွေကတော့ ကိုပိုင်ပစ္စည်းတွေဘုံဆိုင်လားကိုပိုင်လားကဲခမည်းတော်အလုံးရှာထားတဲ့ပစ္စည်းတွေကရောကိုပိုင်နေလားဗါတွေတော့ဘုံဆိုင်နေဗျာထိုက်သူဆန်လိမ့်မယ်ထိုက်သူဆန်လိမ့်မယ်ဘုံဆိုင်နေဘုံရှိစီမံဖုံးမဲ့စီမံဖုံးရှိစံတဲ့ဖုံးမဲ့တဲ့ပုံကိုယ်တွေကတော့ရှာတော့ရှာဖွေစုဆောင်းမစားရမတော့ရမသုံးရအဲဖုံးရှိတဲ့ပုံကအဲ့ဒါတွေထိုင်ပြီးစံစားရမှာပဲ ဒါကြောင့်မို့ဖုံးမဲ့စီမံဖုံးရှိစံဒီလိုပစ္စည်းဥစ္စာတွေကကိုယ်ပိုင်မဟုတ်ဘူးတကယ်ပြုထားတဲ့ဒါနသီလဘာဝနာကတော့ပါတယ်လေအေးကိုယ်ပိုင်ပစ္စည်းတွေဒါကြောင့်မို့ဘုရားရှင်ကိုရောမြတ်ကြီးကအတကောလောကောတပံပဟာယကမဏိယံလောကောဟောဒီလောကမှာရှိနေကြတဲ့အလုံးသောလူအပေါင်းသည်အတကောကိုယ်ပိုင်ဥစ္စာမရှိပါတကားတပံလုံးစုံသောဥစ္စာစုကိုပဟာယပယ်စွန့်၍ ဘဝတပါးသို့ကမဏီယံဘဝတပါးသို့ပြောင်းသွားရမှာကြီးပါရကအလုံးသောပုဂ္ဂိုလ်တွေဟာရှားဝေထားတဲ့ဒီပစ္စည်းဥစ္စာတွေဆိုတာကိုယ်ပိုင်နေမဟုတ်ဘူးဘုံဆိုင်ပစ္စည်းတွေဆိုတာငါသဘောပေါက်တယ်ဒါကြောင့်မို့ငါသဘောပေါက်တဲ့အတွက်ကြောင့်မို့သာသနာတော်ဝင်ရောက်ပြီးတော့ယဟန်ပြူတာတဲ့အဲ့ဒီအကြောင်းလေးတွေကိုဒီခါတဲ့ရထပါဠယဟန်တော်လေးကကောရဗျမင်းကြီးကိုနားလည်အောင်သဘောပေါက်အောင်ရှင်းပြကောရဗျမင်းကြီးကလည်းပဲသူ့မှာ ဘလို့ပစ္စည်းတွေရှိတယ်ဒါကိုယ်ပိုင်ပစ္စည်းတွေဒါဘသူမှသူစီကလူမယူနိုင်တတ်မယူနိုင်စသည်ဖြင့်သူကလည်းမျိုးမျိုးခံကြီးပြောတာပေါ့ဒါပေမဲ့မြတ်စွာဘုရားရဲ့ဟောတာတာဒီတိုင်းပဲတနေ့တစ်ချိန်ကြတော့မင်းကြီးနန်းရွာဆန်သွားပြီဆိုရင်ဒီနန်းတော်ကြီးပွေပတ်ယူသွားလို့ရမလားဟိုကမေးတာသင်ပိုင်ဆိုင်ပါလေဆိုတဲ့ဗန္တာတိုက်တဲကရွှေတုံးရွှေခဲတွေကိုသင်ဖက်တွေ့ပြီးယူသွားလို့ရမလားဒါတွေဟာအလုံးစွန့်ပစ်ခဲ့ရမှာနောက်ဆုံးတနေ့ကိုပဲတယောက်တည်းထွက်သွားရမှာ ဒါဟာဘုံစံပစ္စည်းတွေကိုယ်ပိုင်ပစ္စည်းမဟုတ်ဘူးဒါကြောင့်မြတ်စွာဘုရားဟောခဲ့တယ်ဆိုတဲ့အကြောင်းကိုပြန်ပြီးဟောပြနောက်တစ်ခါနံပါတ်၄အနေအပြင်ဥနောလောကောအတိတ်တော်တဏဓာတော်တဲ့မဟာရဇာမြတ်သောမြင့်ကြီးလောကောဟောရီလောကမှာရှိနေကြတဲ့အလုံးတော်လူအပေါင်းသည်ဥနောရုပ်လျော၍သာနေ၏တဏဓာသောတဏဤကျွန်ကြီးပါ၎င်း တခါတော်မင်းကြီးတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအာလုံသောပုဂ္ဂိုလ်တွေဟာအလိုပြည့်တယ်ဆိုတာမရှိဘူးတဲ့ပုထုဇဉ်ပုဂ္ဂိုလ်တွေအလိုပြည့်တယ်ဆိုတာရှိရလားမရှိဘူးတဲ့အာလုံဟာအလိုမပြည့်တဲ့အတွက်ကြောင့်မို့ရအောင်ရလေလိုလေဥဒစီဆိုတာလို့ရအောင်လိုက်နေရတဲ့အတွက်ကြောင့်မို့တဏှာခိုင်းသမျှလိုက်နေရတယ်လုံနေရတယ်ဒါကြောင့်အာလုံဟာတဏှာရဲ့အရှင်သခင်နေလားကျွန်နေလား ကျွန်းနေမနဲ့မိုးလင်းကမိုးချုပ်အလုတ်ထွက်လုံနေရတာဘသူကခိုင်းနေတာလဲတဏှာကခိုင်းနေတာခုဘုန်းကြီးတို့ဘုထုဇဉ်လူသားတွေကြည့်လိုက်အလိုပြည့်တယ်ဆိုတာမရှိဘူးဒီနိုင်ငံမှာတော့ဘုန်းကြီးကလည်းနေတာမဟုတ်လို့မကြွန့်ကျင်ဘူးဘုန်းကြီးတို့ဒီနိုင်ငံမှာရောက်နေတဲ့ပုံကိုယ်တွေထားလိုက်တော့ဘုန်းကြီးတို့မြန်မာနိုင်ငံမှာရောက်တဲ့ပုံကိုယ်တွေကြည့်ပေါ်ပထမနေရနေပြီးတော့ရန်ကုန်မြို့ကို ပြောင်းလာစစင်ကြေဘုံရက်ွက်ကလေးမှာနေတာ အဲ့ဒီမှာစင်ကြေဘုံရက်ွက်ကလေးဈေးလေးနီးနီးနားနားလေးမြန်ရပြီဆိုအဲ့ဒီဈေးနားလေးမှာတခါလေဟိုဟာလေးဒီဟာလေးချရောင်းဒါပေမဲ့နေကနေပြောင်းလာစားမှုဒီမှာနေရေးထိုင်ရေးစားရေးရှားဝေးလုပ်ကင်စားတော့ရတာအဆင်ပြေတဲ့အတွက်ကြောင့်မို့ဒီနေရာလေးကိုကျဉ်တ်နေပြီတိုးမှပြန်မလားဆိုကောင်းရန်တော့တာမပြန်တော့ဒါပေမဲ့ဒီလောက်ကလေးနဲ့ကျဉ်တ်သလားဆိုတော့ဟောနည်းနည်းအယောင်းဝယ်လေးနည်းနည်းလေးဆင်ပြေလာရင် တခါလေပြင်အောင်အိမ်လေးနဲ့နေခြင်းလားဟဲ့နှစ်ထပ်အိမ်လေးနဲ့နေခြင်းလားအဲ့ဒါလေးရပြန်တော့ရောကျဉ်းနှပ်ပြီလားဆိုတော့မြို့လေကောင်မှာတိုက်ခန်းလေးနဲ့နေခြင်းပြန်တယ်ဒီမှာမြို့စွန်တဲ့မြို့လေကောင်ဆိုတော့ကြောင်းနီးကန်နီးသွားနီးဈေးနီးတဲ့မြို့လေကောင် နေခြင်းပြန်တယ်ဘယ်မှာနေခြင်းသားလဲမြို့လေကောင်နေခြင်းနဲ့သွားရလာရဈေးဝယ်ရရောဘာရောကြောင်းသွားရရောအကုန်လုံးဆင်ပြေအောင်ကားလေးတစ်စင်းကလည်းလူချင်းပြန်တယ် ကဲကားလေးတစ်စီးလည်းရပြီမြို့လေကောင်တိုက်ခန်းလည်းရပြီဒီလောက်နဲ့ကျေနပ်ရလားမကျေနပ်ဘူးမြို့လေကောင်နေလို့ကြာလာပြန်တော့အောင်မယ်တိတ်ခြံလေးနဲ့ဝင်းလေးနဲ့အောင်မနာအေးပါအေးနေချင်းပြန်ပြီအလိုပြေတာလားမပြေတာလားအလိုမပြေတာလေးကြည့်ဒီကားလေးတစ်စင်းရှိပြန်တော့လေပဲမဟုတ်ဘူးတဲ့ပွဲနေပွဲတိုင်းသွားတဲ့ခါကျတော့တစ်စီးဒါလေးကလုံရင်ကန်ရင်စီအောင်ဟိုကပွဲနေပွဲတိုင်းစီအောင်ဟိုတစ်စီး အလိုပြည့်သလားမပြည့်ဘူးလားကဲခြံတကွက်ရပြီးတော့နောက်ထပ်ခြံတကွက်ရအောင်မယ်ဆိုရင်ရောမလိုချင်တော့ဘူးလားလိုချင်တာပဲဒီကားတစ်စီးပြီးပြီးနောက်ထပ်ကားတစ်စီးရောလိုချင်သေးလားလိုချင်တာကြီးတယ်ပဲအလိုပြည့်တာလားမပြည့်တာလားအဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလောကမှာရှိနေကြတဲ့လူတွေဟာအလိုပြည့်တယ်လို့မရှိဘူးတဲ့အလိုမပြည့်တဲ့အတွက်ကြောင့်မို့အဲ့ဒီဟာကိုထက်ထပ်ပြီးတော့ရအောင်တွင်ရှာရတာဘသူကခိုင်းနေတာလဲ တဏှာခိုင်းနေတာဒီလိုချင်တာရဖို့အတွက်ရှာရပြန်တယ်လိုချင်တာကိုထပ်ဝယ်မယ်အိတ်တလုံးဝယ်မယ်ခြံတလုံးဝယ်မယ်ကားတစ်စီးဝယ်မယ်ဆိုရင်လည်းပဲမရှာဘဲနဲ့ရပါမလားအေးရှာရပြန်ပြီမိုးလင်းကမိုးချုပ်ထွက်ပြီးတော့ရှာနေရတယ်ဆိုတာဟာတဏှာခိုင်းတဲ့မြတ်လုံနေရအလုံးဟာတဏှာရဲ့အရှင်သခင်နေလားကျွန်းနေလားဒါကြောင့်အဲ့ဒီမှာမြတ်စွာဘုရားဟောတာကိုငါသဘောပေါက်တယ်အဲ့လိုသဘောပေါက်တဲ့အတွက်ကြောင့်မို့ငါသာသနာတော်ဝင်ရောက်ပြီးတော့ ယဟန်ပြုတယ်ဆိုပြီးတော့အဲ့ဒီမှာရထပါဠမထေမြတ်ကနေပြီးတော့အဲ့ဒီကောရဗျမင်းကြီးကိုပြန်ပြီးတော့ပြောပြတာအဲ့ဒီကြတော့မှကောရဗျမင်းကြီးကဩသူသာသနာတော်ဝင်ရောက်တာမြတ်စွာဘုရားရဲ့အဆုံးအမတရားတွေနာကြားပြီးတော့တန်ဝေကညံနေဖြစ်ပြီးတော့သူသာသနာတော်ဝင်ရောက်တာပါလားသူ့ရဲ့အသက်အရွယ်ဟာငယ်ငယ်လေးရှိသေးတယ်တာမယာလေးနဲ့စည်းစိမ်ဥစ္စာတွေဆိုတာလည်းပဲသူ့ရဲ့ပိုင်တဲ့နေမြေထဲမှာတော့ဒီလောက်ချမ်းသာတဲ့ပုဂ္ဂိုလ်မရှိဘူး အဲ့တော့အားလုံးကိုစွန့်ပြစ်သွားနိုင်တာဟာတန်ဝေကဉာဏ်လေးဖြစ်လို့ဘာဉာဏ်လေးဖြစ်လို့လဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတရားအားထုတ်ပြီးဆိုရင်လည်းပဲဒီတန်ဝေကဉာဏ်လေးပါဖို့မလိုဘူးလားတန်ဝေကဉာဏ်လေးပါလာရင် အောက်ကဝေဒနာတွေဘလောက်တက်တက်တက်ချင်တက်စမ်းဟဲ့ငါမရွှေ့တော့ဘူးဟုတ်တယ်မဟုတ်လားငါတရားရအောင်ကြိုးစားမယ်ဒီဝေဒနာတွေငါလွန်မြောက်တည်ထအောင်ငါကြိုးစားမယ်ဒီဝေဒနာရဲ့သဘောလေးတွေကိုငါသိအောင်ကြိုးစားမယ် အဲ့ဒီလိုနဲ့တာဝေကညာလေးနဲ့ကိုယ့်ဟာကိုဖြည်းဖြည်းပြီးတော့အားလေးပေးတွန်းအားလေးပေးပြီးကြိုးစားသွားရင်အဲ့ဒီပုဂ္ဂိုလ်ဟာတရားသဘောတွေထိအောင်မတွေ့နိုင်ဘူးလားတွေ့နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားထားတဲ့အဲ့ဒီဓမ္မဒေသဆိုတဲ့တရားကိုငါသိတဲ့အတွက်ကြောင့်မြင်တဲ့အတွက်ကြောင့်ကြားရတဲ့အတွက်ကြောင့်ငါသာသနာတော်ဝင်ရောက်တယ်လို့ရထပါဠိမထေရမြတ်လေးကဖြေကြားထားတာအဲ့ဒါလေးကိုဘုန်းကြီးတို့ကျေးဇူးတော်ရှင် မာစီဆရာတော်ဘုရားကြီးက ဆောင်းပုတ်ကလေးတွေနဲ့မှတ်တမ်းလေးတင်ကြည့်ရအောင်နော်ဒါလေးတွေကဟောသွားတဲ့တရားရဲ့အကျဉ်းချုပ်မှတ်တမ်းလေးပဲဒါလေးမှတ်သားထားလိုက်ရင်ဟောသွားတဲ့တရားတွေကိုအကုန်လုံးသဘောပေါက်နားလည်သွားတယ်ဆိုလိုက်အိုနာတိတုမောင်းနှင်းပို့လူတို့မမြဲပါတကားအိုနာတိတုမောင်းနှင်းပို့ လူတို့မမြဲပါတကားနှစ်ခေါက်လောက်ိုယ်တဲ့ပဲနားတဲ့ပဲတည်တဲ့ပဲကို မောင်းနေနေတာအချိန်တွေကဘာတွေကလဲအချိန်တွေကမောင်းနေနေတာလေအချိန်တွေကုံသွားတိုင်းကုံသွားတိုင်း နုပြူလာတာလားအိုမင်းရင်ရောလာတာလားဟေးဒါလေးကိုသဘောပေါက်ရမှာအဲ့ဒီမှာအချိန်တွေကနေအိုတဲ့ဘက်နတ်တဲ့ဘက်သေးတဲ့ဘက်ကိုတွန်းပို့နေတာနောက်တကဆိုလိုက်ဆောင်းလျှောက်သူမဲ့ကိုရမဲ့အာနွယ်လှချီပါတကားဆောင်းလျှောက်သူမဲ့ကိုရမဲ့အာနွယ်လှချီပါတကား ဆိုကြည်ပါနှကောင်းတကယ်တမ်းကိုဘဝကိုကိုပြန်ပြီးသုံးသပ်ကြည့်လိုက်ရင်တကယ်အရေးကြုံလာရင်အာကိုစရာရှိသေးလားယောဂီတို့အားလုံးတွေ့ဘူးနေတာပါလေဒီလောကဓာတ်ရဲ့ဒဏ်တွေကိုအားလုံးသောယောဂီတွေတရားနာပရိသတ်တွေအားလုံးကြုံဘူးနေတယ် ဒါလေးတွေကိုကိုပြန်ပြန်ပြီးတော့ကိုဟာကိုသတိမထားမိလို့ပါတကယ်တမ်းကျတော့ဘသူဘသူမှအာကိုလို့ရရလားမရဘူးနောက်တစ်ခါနံပါတ်3ကိုပိုင်ဥစ္စာမရှိပါစွန့်ကားသွားရမှာပါတကားကိုပိုင်ဥစ္စာမရှိပါစွန့်ကားသွားရမှာပါတကား ဆိုကြည်ပါကဲအားလုံးဘုန်းကြီးများရောအားလုံးယောဂီများရောတနေ့တစ်ချိန်ကိုပိုင်ဆိုင်တဲ့ပစ္စည်းဝတ္ထုတွေဘုန်းကြီးတို့ဆိုရင်ကြောင်းနေကန်နေတရားဓမ္မတွေဆိုရင်အိမ်နေကားတွေအတွင်းပစ္စည်းတွေ ဒါတွေတနေ့တစ်ချိန်ပါလောက်ထားကြရမှာစွန့်ခဲ့ရမှာကြီးတယ်ပဲမြန်မြန်နဲ့နှင်းနှင်းပဲဒါပဲกว่าတယ်ဟုတ်တယ်မဟုတ်လားမြန်မြန်နဲ့နှင်းနှင်းပဲဒါပဲกว่าတယ်အဲ့တော့မနေ့ကအခြေအနေလေးကိုပဲကြည်လိုက်နေကတိပုဂ္ဂိုလ်တွေဟာဟိုမှာလေရင်နဲ့ထွက်လာတော့ကတယောက်တယောက်လက်ပြနှုတ်ဆက်လို့ပြောရွှင်နေဒီကြတော့ဘာဖြစ်တော့ဒုက္ခရောက်ကြတယ်အဲ့ဒီလိုပဲဒါဟိုတနေ့ကိုပစ္စည်းတွေကိုပိုင်ဆိုင်တာတွေကိုဘာမှယူသွားလို့ရပါမလား မရဘူးတစ်ခေါက်ဆိုမယ်ကိုယ်ပိုင်ဥစ္စာမရှိပါစွန့်ငါသွားရမှာပါတကားလိုမပြေဝအာမယတဏကျွန်ကြီးပါတကားလိုမပြေဝအာမယ တဏကျွန်ကြီးပါတကားဆိုကြည့်ပါကဲဒီတော့ဒီဓမုတ်ဒေတာဆိုတဲ့တရားအချင်းချုပ်ကလေးဒီအချင်းချုပ်လေးကိုပြန်ပြီးတော့ကောက်ချက်ချကြည့်ကောက်ဆက်လေးဆွဲကြည့်လိုက်လေ နံပါတ်1အခြေကလေးကအိုနာအိုတဲ့ဘက်နာတဲ့ဘက်သေးတဲ့ဘက်ကိုတွန့်ပုတ်ခံနေရတယ်ဒီနေ့နောက်ဆုံးကြတော့ကိုသေးရမယ်နံပါတ်1နံပါတ်2ကကို့မှာအားကိုးစရာဘာမှမရှိဘူးနောက်ဆုံးကို့လက်ကြီးတဲ့သွားရမယ်ဗလာဏတိဟုတ်တယ်မဟုတ်လားဘသူကမှကိုကိုစားဝင်ပြီးတော့အဝခံမဲ့အနာခံမဲ့အသေးခံမဲ့ပုဂ္ဂိုလ်ရှိရလားမရှိဘူးဘာမှအကုသိုလ်မရှိဘူးနောက်ဆုံးကိုရှာထားတဲ့ပစ္စည်းဝတ္ထုတွေကနောက်ဆုံးဘုံဆိုင်နေကိုကရှာယုံရှာဖို့သွားနိုင်တာယူသွားလို့ရရလား ကိုယ့်ဟာကိုယ်ယူခြင်းနဲ့ဆိုရင်ဒီပစ္စည်းတွေယူခြင်းရင်ဒါနာကောင်းမှုပြုယူခြင်းရင်ဘာလုပ်ရမလဲဒါနာကောင်းမှုပြုကိုဒီမှာပစ္စည်းဝတ္ထုကိုယဉ်တည်ပြီးကုသိုလ်ကောင်းမှုပြုရင်ဒီပစ္စည်းဝတ္ထုတွေကိုယူသွားတာနဲ့အတူတူပဲဒါကြောင့်မို့အဲ့ဒီမှာဒါနာကောင်းမှုပြုသီလဆောင်ဘာဝနာပွားဒါပဲကိုဒါဟာကိုပိုင်ပစ္စည်းတွေပဲဒါကြောင့်ရှားဖွေထားတဲ့ပစ္စည်းတွေကတော့တနေ့အားလုံးဟာစွန့်ပစ်ထားခဲ့ရမယ်နောက် ပြီးတော့အားလုံးဟာတူတူငါငါဘုန်းကြီးတို့အလိုပြည့်တဲ့ပုဂ္ဂိုလ်များရှိရလား ပုထုဇဉ်ပုဂ္ဂိုလ်တွေအားလုံးအလိုပြည့်တယ်ဆိုတာမရှိဘူးဘုံကြီးရောလူတွေရောဟုတ်တယ်မလားကဲယဟန်တန်ဃာတွေရောအလိုပြည့်တယ်ဆိုတာရှိရလားမရှိဘူးဘယ်သူမှအလိုမပြည့်ဘူးဒါပုထုဇဉ်ပုဂ္ဂိုလ်မှန်သမျှဒီတိုင်းကြီးတယ်ပဲအလိုမပြည့်တာတွေကြီးတယ်ပဲအဲ့တော့ဒီသဘောတွေကိုကုတံဝေကညာနေယူလိုက်တာမြတ်စွာဘုရားဟောတာသူသဘောပေါက်သွားတာလားသဘောမပေါက်တာလားသဘောပေါက်သွားတဲ့အခါကာလကြတော့ဒီလူဘုံလူလောကကြီးသူနေခြင်းနဲ့စိတ်ဆန္ဒရှိသေးလား မရှိတော့ဘူးအဲ့ကြတော့မှတခါလေဒီပစ္စည်းဝတ္ထုတွေရောသူတို့ကမစွန့်ငင်ငါကအရင်စွန့်တော့မယ်ဆိုပြီးတော့သူတို့မစွန့်ငင်အဲ့ဒီမှာသူကအရင်စွန့်ပြီးတော့ပစ္စည်းဝတ္ထုတွေရောအာလုံရောမိဘတွေရောသာသနီမယားတွေရောဆွေတွေမျိုးတွေရောအကုန်လုံးစွန့်ပြီးတော့သာသနာတော်ဝင်ရောက်သွားတာဒီအကြောင်းကိုအဲ့ဒီမှာယမဟညတဝါစဒိတ်တဝါစသုတ်တဝါစအာဂါရသမနာဂါရိယံပပ္ပစီတော အဟံမဟာရာဇမြတ်သောမြင့်ကြီးအဟံငါသည်ယံအကျဉ်းချုပ်ဖြစ်တဲ့အဲ့ဒီဓမ္မုဒေသဆိုတဲ့တရားဒေသနာတော်ကိုညတဝါစာသိ၍၎င်းဒိုက်တဝါစာမြင်၍၎င်းသူတဝါစာကြား၍၎င်းအဂါရတမန်အေယတီထောင်လူတို့ဘောင်းမှ အနာဂါရိယံအေယမထောင်ယဟန်ဘောင်းတို့ပပ္ပစီတော်ပြုခဲ့ပါ၏ ဣတိဤသို့ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်းကဲဘုန်းကြီးတို့ဆူတောင်းမြဝေမယ်ဘုန်းကြီးကဆူတောင်းလေးလည်းချပေးမယ်နော်ဤတို့ပြုရာမြတ်ပုံညာကြောင့်ချမ်းမြအေကြည် ပေမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖဲရောက်ရပါလိုထိုးထိုးဘဝကျင်လေရလေဒုက္ခဗေဒံယမံအပေါင်း မကောင်းဟုသည်မြတ်မတွေ့ရပင်မကောင်းဟုသည်မြတ်မကြားရပင်တဗ္ဗဣစ္ဆာမင်္ဂလာကိုရွေကတာတိုင်းရစေတော် ယနေ့ယခုယနေ့ယခုပြူပြူသမျှပြူပြူသမျှမြတ်ဘာကကိုမြတ်ဘာကကိုမိဘဆရာမိဘဆရာမြို့တဟာနှင့်မြို့တဟာနှင့်ကိုမှစောင့်ကြကိုမှစောင့်ကြကိုဆောင်နဂကိုဆောင်နဂအရင်စ၍ရှိသည်မြလုံးစုံ ဘုံ31ဖြစ်ဖြစ်သမျှဝိနည်းရတို့ရကြပါစေပေငါဝေသည်မြာထွေတာတုခေါ်စေတော် အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုရစင်မျက်နှာမေတ္တာ ပွားကြမယ်ဘုန်းကြီးချပေးမယ်နော်အယစေမျက်နှာနေအလုံးတတဝါတွေ ဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကို ရွဲ့ဆောင်နိုင်ကြပါစေ။ဗျာဆယ်မျက်နှာနေအလုံးတတဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုဆင်းရဲကင်းညာပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေ့ဆောင်နိုင်ကြပါစေအယံဆေမျက်နှာနေ အာလုံးတတဝါတွေပြေရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေသာဓုသာဓုသာ